Paul pi thu lam lak buni na lai mai zani le som guk le thum khok pi som guk le nga na yo swa le wan tung mi mu the le tung le mu the lo le tung a khen ki dal na ki hok khe the in mi hing tat khan na ding to ki sai a chris le wan tung mi siang tho te le satan le doi te ki kala ki do na lian pi pasian mi te in mu the hen la မောနာကောပနာမီတေအဆွာတာကနဒီငါပစီယန်နဆက်နလမ်ဒန်းလေဂီလောပါခဲလဘောနပ်နာပနာအမောက်တေအဟုတ်နဒီငါအဇတ်တွန်တုံအဝမ်လက်နာအမောက်တေအင်ထေထေဥဟီလေစာတန်ခဲမ်နာတေအနန်ဇောနဒီငွန်းအမောက်တေကီဂင်ခေါလနွမ်ဇဒင်းဥဟီအမောက်တဲလုံစင်အင်တတ်ခ ्यान နာနဆက်အထုပီနာလေအဇိုင်နာခရစ်တောနာဆမ်ခ ோம் အဟိနာဥတော အမိုင်အွာအနဆက်ဒီင္ဥအလျက်နာជីတဲအထုပီနာဟောင်မူဒင်းဟီအမောက်တဲကိနိယမ်ခ ्यात နွမ်ဒင်းဥအာအဟီဇုံငင်အမောက်တဲအင်ဟော့ခ ्यात နာအငါအနဒင်းငင်ဝန်တုံပုပီအင်အကင်နာဟောင်ထေအင်သာဟောင်ငါဒင်းဥဟီစာတန်နဆက်နာလေခရစ်နဆက်နာအီตามสีปาอินอามามีเตอโมสักปาอโซนาจิเตอหงลักอมุยบุญเบลเล a lop hoi bel thu zekraya again khol na sunga om hi kam sang pa in amang mu na a to pa mai a puan anin pisil a ading gen the na lian pi a thuak ami te a dinga pasian he pi na angen siam pilian pa joswa mu hi ama alang pan ding in ama ziat lama satan ding hi satan mo sakna panin siam pilian pa in ama le ami te hu zo lo hi amau te tang a ading a hi na to kipel hi chilo hi amau te tang a ading ahi na to amau te mo na lim alak puan nin pi silin wan tung mi maya ama ading in amo na te u pulang in ahi zong in akisik na ule akin yam khyat na u lak in mo na amai sak tan khepa he pi na muang in pasian kam chan te up na to ngen in om hi tua chang in mo nei te a hon khepa chris ma ma hi tua wan tung mi in ama mi te amo sakpa pau sak lo in satan o topa in nang hong tai hen jerusalem atel topa tek tek in nang hong tai hen hi in mei kwang sung pana kiten khia sing khwa helo hiam chi hi jekraya alian thum aneu ni joswa thum na kisang a ama tung panin apuan nin pi swa khyat sang un chi thu piang na om hi joswa kyanga awan tung mi in en in na tung panin namo na kalakhe zo hi ปวนห้อยกองสิลสังดิงฮีจีฮีตัวจางอินอมาวเตอินอลูตุงวะลุคูห้อยขัดคุสังอุอาปวนอสิลสังฮีจิครายาอเลียนทุมอเนวลีละงา ama mo anale ami polte mo na ke mai sakhi israel mi te puan hoi ki sil sak hi in amau aki guan chris digna hi hi satan in joshua le ami polte amo asang ma bangin akhang akhang in pasian he pi na le mai pha azong mi te satan in mo sak mangmu na sunga satan pen i u inau te amo sak pa asun azana i pasian maya amau te amo sak pa ki hi mangmu na alian somlan ni anew som gilau pa khut sung panin ki hon khia a tu no nun tak na lai bu sunga aminu aki khum mi khem pe ki do den ke hi gilau pa thal ner na omlowa satan in kuan sung pana pasian in kuan lama akinga mi khat jong omlo hi topa azong mi te satanin amo sak pen amau te mo na amuda sak man hi lo hi amau te ginat lo na asel pho hilal hi amau te in pasien thu kham apal saru chiang begin satan in amau te anga zo hi pan hi ama mo zon na pen chris amu da man hi pi pen hi hot khian na sep na panin jesu in satan in mi hing te a hen chip na kol chut ta da satan wang le na pana amau te hon khia a hi hi chris atung nun jok na thu te satan in amu chiang in အဟေနာလေအထန်ပိုင်နာကိဆောဆွဆမ်ဆမ်ဟီအမာဟတ်ခ ्यान နာအဆောင်မီတဲတာတဲအမာခုတ်ဆုံပန်အဆုခ ्यार ဇောနဒင်းငင်အဟာနာလေအဆယမ်နာခဲမ်ပေဥစာတန်အင်ဇန်ဟီ ubkhel na lama satan in mi te pai pi hi pasian muang la sakin pasian it na to amau te ki khen sang hi pasian thu kham apal sa dingin amau te khem hi to changin amau te ama abangin genin ama khut sungpan amau te chris in ala khyat ding pan pi in pang hi mo mai sak na le he pi na de a lungsim tak pi to pasian azong te in nga ding u hi lam aman chei hi to hi manin ama in amau te lungkya na dinga amo na u amai u a alak a hi hi pasian thu amang dinga a ahan chami te ama in asuk thei nang hun jong ton tung hi amau te na sep hoi bel le ade huai bel te na ngon ama in asia suak sak nuam hi khelpil na gitlo na le nyan koi sim zo lo to mi te amo sak na ding amu thei thei na ding han chiam ton tung hi tua mo sak na te mi hing in nyal zo lo hi mo na abang puan to amo na pulang in pasian mai a ding hi kisik na le up na to amau nun tak na amma akem sak mi khem pe te tang in hong pan pi jaisu in ဟောင်ထုမ်ဆွန်ဆက်ဟီဂျေဆုအင်အမောက်တဲအာဒီငထုမ်ဆက်အင်ကယ်ဗရီအာစစ်ဆန်မွန်ဟွိုင်တက်တိုအမောက်တဲအမော့ဆက်ပါဟောလ်ခ ्या ဟီစင်လမ်တဲတုငါစီနာဒေါငါ pasian thukham ke ching taka azuina in wan le leya a om wang le na khem pe ama nga saka ama in apa kyang pana mo nei te ading he pi na le kelem na ngep sang hi ama mi te amo sak pa kyanga jesu in satan o topa in nang hong tai hen hi mi te in kasi san to kaleisa mei kwang sung pana katen khia singkhwa hi chi hi upna to ama abel te in en in natung panin namo na kala khe zo hi puan hoi kongsil sang ding hi chi khamwan na nga u hi chris dik na puan asil mi khem pe tel na anga achitak athuman mi in ama mai a ding ding hi chris khuchung panin satan in amau te sut khe zo lo ding hi kisik na le up na to ama kep na angen mi khat bek Chris in galpa khut sung tung sak lo ding hi ama in keito kilem na abol the ni ding in kathahat na amma len sang un ama in keito kilem na bolding hi aisaya alian somni lesagi eneunga chi ama kamal pen kamchiam a hi hi kongsol na banga na tat le hi ading mi te laka om na ding mun nang kong pe ding hi je khraya alian thum anew sagi chi jo swa tunga kipia kamchiam pen mi khem pe ading a hi hi hi leitung ma ama azong amau te lang tuaka pasian wan tungmi te omdinga nung changin pasian to hum ki ma ading wan tungmi te laka amau te ding ding hui pasian mi akichite to pa maya puanin pi to ading banga hongkila na in ama min alo khem pe in kiniam khian na le lungsim sung kisit tel na hong nei sang ding hi thuman zui na to amau tenun tang na asyang tho sak tak pi te in kiniam khiat na tak pi nei ding uhi amau te in nin bang lo khristia la tong anai mu sem sem mu chang in ama lim asun ding in ut sem sem na nei ding wa amau sunga sian tho na mulo sem sem ding uhi eite in mo na ta kidim hi lam i phok chang in edik na i sian tho na le iswa tang na a hi ding in chris i bel ding a hi hi chris bek ma in eite tang in thum na hong bol sak thei hi edik na sik san ding om lo hangin ama dikna siksanin chris in e hongmo sakpa pau thei saklo ding hi abei bang polpi jekraya in amu joswa le wan tungmi thu in sian swa na nilian pi abei kwana pasian mi te om ja ding hong lak hi abei bang polpi in ze na le haksan na thuang ding u hi pasian thu piak te le jaisu upna alen te in gulpil apolte he na thuang ding hui satan in leitung pen ama a in tuat a lampial porpi te zong ukhin hi a hi zong in satan thunei na anial mi hon khat om hi satan in tua mi te leitung panin phiat mang zo le agwal zo tak pi ding a hi hi israel mi te asu se ding in loki gam te athu zo ma bangin mailam asot loin pasian mi te asu se dingin leitunga migilo te ama in han swa ding hi pasian thu kham palsat a mi hing thu piak te amang ding in mi khem pe ki sol ding hi pasian lama thu man taka apang te in tot na ko sian na nol khian na thuak ding u hi amau te anu te apa te u a u anau te u abe aphung te u le alom agwal te un nial ding u hi pasian he pina bek ma amaute lam et na hi a amaute kidal na in thunget na bek ma a hi hi wan tung mi mai a joshua athum ma bangin abei bang polpi in lungsim kitam kham le up na tak pi to amaute apan pi pa jesu tung tonin mo mai sak na le hot kyan na ngen ding wi amaute in anun tak na u mo na adim lam phok a athnem na te u le akilom zo lo na te u zong ki mu wi amau bekma aki eru chiangin amau te lungkya uhi joso amo asang dinga adin ma abangin amau te amo asang dingin kem hat pa amau te kyanga ding hi apwan nin te ule aginat lo na te u kok hi athanem na te ule အဟိုင်နာတဲဦးလုံဒမ်ချိမဲလောအာအုံနာတဲဦးခရစ်အဆုဇောလောနာတဲဦးတွာတဲအင်အတန်ပါဦးမင်ဆဆန်ဟီချီအင်ဂန်ဟီအမောနာတဲဦးကိစော့ခဲဇုံငေလောဒီင်းလမက်အဘေဟီတာချီအာအမောက်တဲအပတောက်စန်ဒင်းင်အမဟန်ချမ်ဟီတွာဘငင်အမောက်တဲဥပနာဆုခဆျတ်ဆန်လေအမာခဲမနာတဲအမောက်တဲအင်ဥမ်ဒင်းငါပစီယန်တော့ကိပေါ်နွန်လောအင်စပီချပ်တဲနာဟောင်ဆောင်ဒင်းဟီချီအင် satan in lamen hi satan in pasian maya amaute mo sang in amaute in amo na u hangin pasian kep na zong tan khin hi amaute mo ne hi changin suksiat ding ma hi chi hi amaute zong ama ama bangin pasian mai pha anga lo ding lian ma a kilom te hi chi hi wan tunga ke ma mun le ke to hong ki pol wan tung mi te mun alwa ding mi te hi te hiam pasian thu kham azui te hi ung chi u hi te amaute in zui tak pi ma u hiam pasian ait u sangin angsung ait zote hilo hiam pasian na sep ding sangin amau phattuam na ding akin zote hilo hiam amau te in leitung na te en la u hilo u hiam anun tak na u akyal sak amo na te u enin awai ham na te u aki et sat na te u khat le khat aki mu da na te u ngai sunin chi hi pasian mi te thu tam pi a khial ma u hi mo na abol dinga ama khem sa mi te mo na satan in tel thei pe ma a tua te ama in awang thei che in gen in pasianin keile kanung zui te phyat mangdinga ko mo na bang ma mo na anei mi te khoi ding na hiam to bang na hi le to pa o a thu tang na hi ke ding hi na to khum zong dik na le thu tang to akip hi lo ding hi thu tang in amau te na mo sang ding kong ngen hi chi hi chris thu zui te in mo na abol kha ko chang in gilo pa khut sunga amau le amau ki pelo hi amau te in amo na te u nu sia in kinyam khian na le ki sik na to to pa zong u a ปันปิปาอินอมาวเตตังอินทุมสังฮีอมาวเตลงดำเทโลนาฮางามินไดนาอชวกปาอมาวเตหมอนาเลอกิสิกนาอุอเทปาอินตปาอินหงตายเฮนซาตานโอฮิมีเตอาดิงินกนุนตางนากะเปโซฮีอมาวเตกะขุดเปกสุงะกิเกลคินฮีจีฮีคริสดิกนาปวนตอกิตวมปะเซียนมีเตอินอมามายะอาคาอุกอดบอลาลุงซิมเซียงโทอังเอดุจียงอินอมาวเตตุงปันิน puanin te lakhyat sang un chi thu piang na omin en in na tung panin na mo na kala khe zo hi puan hoi kong sil sang ding hi chi in han thot na kam te ki pau hi ki ze et in ki khem na pi a chi tak ve ve pasian ta te tunga kok bang lo chris dik na puan ki sil sang hi sim mo na athuak abe bang mi te wang lian puan pak ki sil sang hi leitung sian na te to amau te bua bang non lo ding u hi amin te u tuno nun tak na lai bu sunga kip suak a akhang akhanga achi tak mi te to amau te kisim khom hi amau te in khem hat pa khem na te nyal u a gulpin a hok san hangin achi tak na u panin kiam tuan lo hi tu in khem hat pa khem na te panin amau te lau non lo hi amo na te u mo na apong khe pa tunga kiswan khin ta hi abei bang te amo na u ki mai sak in kisang bek lo in ki pa ตอยไลฮีอลุตุงวะลุคูเฮกิคุสักไลฮี amaute pasian ading in kumpi te le siampi te hiding uhi himi honte satan in mo sang in suksya ding han jam lai tang in wan tung mi te akimulo in wa koi koi u a amaute tunga anung ta pasian chap te na khen uhi zaion mual tunga tuno to ading amaute hi u a amaute atal tang tungwa pa min zong ki get lai hi amaute in to khum mai a lathak sa uhi leitung pana kitan khemi สังฆเทนลีตุลีเตโลงาลินตัวลาสเทโลอุฮีฮิมีเตอินตุโนไปนาเข้มเปออจุยเตฮีฮีฮิมีเตอินมีเตลักปนากิตันเคียပစီယန်လက်တနောအာဒီငါဂါမဆတ်တဲ့အဟီအဟီအမောက်တဲ့ကမ်ဆုငါအဇောနာကိမလိုဟီဘာဟန်ယမ်ချီလက်ပစီယန်တောခုမာယာမောနေလိုဝင်းအမောက်တဲ့အမူဟီမောင်မူနာအလျန်ဆမ်လလီအနေယောလီလငါ